ဆာလံကျမ်းအခန်းကြီး1အငယ်1မှ6မတရားသောသူတို့၏တိုက်တွန်းခြင်းတို့မလိုက်လူဆိုးတို့၏လမ်းတွင်မရက်မနေမထီမဲ့မြင်ပြုသောသူတို့၏အစည်းအဝေး၌မထိုင်သာဝရဖျား၏တရားတော်၌မွေလျော်၍တရားတော်ကိုနိညာမပြဆင်ခြင်အောင်မေသောသူသည်မင်္ဂလာရှိ၏အကြောင်းမူကားထိုသူသည်မျက်နှာမှစိုက်လျက်မိမိအချိန်တန်မှအတီးကိုတီး၍အရွယ်မညှိုးနှွမ်းတတ်သောအပင်နှင့်တူ၏ ပြုလေသမျှတို့၌အောင်လိမ့်တည်းမတရားသောသူတို့မူကားထိုကဲ့သို့မဟုတ်လေတိုက်၍လွင့်သောဖွဲနှင့်တူကြ၏ထိုကြောင့်တရားဆုံးဖြတ်တော်မူရာကာလ၌မတရားသောသူတို့သည်မတီမနေရကြဖြောင့်မတ်သောသူတို့၏အပေါင်းအသင်းထဲသို့လူဆိုးတို့သည်မဝင်ရကြအကြောင်းမူကားဖြောင့်မတ်သောသူတို့၏လမ်းကိုသာရဖျားတိကျွမ်းတော်မူ၏မတရားသောသူတို့၏လမ်းသည် ဆုံးရှုံးခြင်းသို့ 遥远里的你。